ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌9ရက်6လ69ခုနှစ်နေ့လယ်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဧကေတုပါပယဝတိထား၍တရားသာငါယရနာများသုံးပါးတို့အားယုတိများနှုတ်လက်သို့မိုး၍ရှိခိုးပူဇော်ပူမြော်မှန်လျှော့ကထောကြရာသောဤပနာမကုသိုလ်ခါစေနာသည် ကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းကိုဆိုအပ်သောခါရဒုက္ခစိတ်တဒုက္ခနထာနာတို့ဖြင့်ပြီးဝါကြပြီးလေထိုချမ်းသာသောကိုချမ်းသာသောစိတ်တို့ဖြင့်လောကီလောကုတ္တရာမပြသောအကျိုးတရားတို့ကိုသူ့ဘောအောင်ကြိုးစားနိုင်ကြပြီလေဖရာပိစေကဗုဒ္ဓယဟန္တာတို့သာဆာယာဖြစ်သောနိဗ္ဗာန်သို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိ၅မျိုးတို့တွင်မိမိတို့နှစ်သက်သောဘောဓိသို့ဖြစ် နိဗ္ဗာန်လို့ဝင်စားနိုင်ကြပါစေ။ကိလေသာများပါပါ Sami Tati Yambi Tangan Renangki Sami Tati Yambi Tangan Renangki Sami Tati Yambi Tangan Renangki Sami Tati Yambi Tangan Renangki Sami Panati Pada Viramani Dekha Brandamari Yami Panati Pada Viramani Dekha Brandamari Yami Adena Dana Viramani Dekha Brandamari Yami Adena Dana Viramani Dekha Brandamari Yami အာပြမသရိယာဝိရမဏိဒိဋ္ဌာဗံသမာရိယာမိအာပြမသရိယာဝိရမဏိဒိဋ္ဌာဗံသမာရိယာမိမုသာဝါရာဝိရမဏိဒိဋ္ဌာဗံသမာရိယာမိမုသာဝါရာဝိရမဏိဒိဋ္ဌာဗံသမာရိယာမိသုရာမေရယမေသပမာဒဌာနာဝိရမဏိဒိဋ္ဌာဗံသမာရိယာမိသုရာမေရယမေသပမာဒဌာနာဝိရမဏိဒိဋ္ဌာဗံသမာရိယာမိ วิคาลาโพธนาวิรามิเบขาพรามตมาริยามิวิคาลาโพธนาวิรามิเบขาพรามตมาริยามิเนสาเนสาวีตาวาริตาวาริตาวิตุกาวิตุกาธาตนาธาตนามาลาธานามาลาธานาวิเดปนาวิเดปนาธารณาธารณามานธนามานธนาวิภูตนาธานาวิรามนิเตขาพรามตมาริยามิวิภูตนาธานาวิรามนิเตขาพรามตมาริยามิ ဩဇာတယနာမဟာတယနာဝိရမိတိခါဗရံသမာရိယာမိဩဇာတယနာမဟာတယနာဝိရမိတိခါဗရံသမာရိယာမိဣဒာမေပုညဣဒာမေပုညမေခာဖလမေခာဖလညာနာတာညာနာတာပစ္စယောပစ္စယောဟောတုဟောတုမိမိ ဆရာတပည့်တော်ဆရာတပည့်တော်မာအေးဣဒံပုံညာယခုဖောက်တရားတော်တရဏဂုံသုံးပါးနှင့်ဖြစ်ပါတော်သီလကုသိုလ်သည်ယနေ့လူသားရတော်ဒါနကုသိုလ်သည်မေခါဖလားညာနာတာ မဲ့ညာမဲ့ညာကိုညာအားကိုညာအားကိစေယောကိစေယောဤသူပြုတတ်သောဤသူပြုတတ်သောအကြောင်းအထောက်ပံ့သည်အကြောင်းအထောက်ပံ့သည်ဟောတုဟောတုဖြစ်ပါစေတာဖြစ်ပါစေတာအာပမာထေနမမေမလျော့မပေါ့အသာသောတတိတရားဖြင့်တံပါရိထသီလသမာဓိပညာသုံးသိက္ခာကိုလွန်ညွန်စွာတောင့်ထိန်ဆောက်တည်နိုင်ကြပါစေ။ တို့ခန္ဓာကိုယ်မှာတိတ်ခါရောခုပိစုပါမှာရောရှိနေတဲ့ကာရှင်တတ္တိရဲ့တိုက်ခိုက်မှုစိတ်ရဲ့အရှိန်လိုက်တကြွမှုပြီးတော့ဥရုအရှင်ရဲ့တိုက်ခိုက်မှုအာဟာရအရှင်ရဲ့တိုက်ခိုက်မှုအဲဒီတိုက်ခိုက်မှု၄မျိုးတို့တိုင်းဖြစ်တယ်ဆိုတဲ့ဘဝဆိုတာရှိတယ်အဲ့ဒါကိုပဲတို့ဘဝလို့ခေါ်တာပါဠိလိုပြောတာပမာလိုဖြစ်တယ်ကိုဆိုလိုတယ် ဟင်မှန်ပါဗျာဟင်အဲ့ဒါကိုဘဝအဲ့ဒါကိုဖြစ်စေဖြစ်စေဆိုတာကာရှိန်ဥရုရှိန်သိရှိန်ဟာရာရှိန်အဲ့ဒီအချိန်တိုင်းတို့ဘာတို့ဟိုမီးလောင်တဲ့အခါချင်းနဲ့မီးနဲ့တွေ့တဲ့အခါမှာအရှိန်ထွက်ပေါ်မလာဘူးလားပေါ်ပါဗျာအဲ့ဒီအချိန်တိုင်းတို့ဟိုမီးဘူးတန်းလေးပေါ်မလာဘူးလားပေါ်ပါဗျာဒီဘဝဆိုအဲ့ဒီမီးဘူးတန်းတိုင်းတို့ခုရှိနေတဲ့ဘဝလေမှန်ပါဗျာအဲ့ဒါဖြစ်စဉ်လို့သာလို့တော့အဲ့ဒီဖြစ်စဉ်ကတို့ထင်းပြော့ရင် အခုတန်းနဲ့ပြော့ရော်ရနေမယ်ထင်တယ်မှန်ပါဗျာထင်းမာရင်ပေါ့မှန်ပါနေပါဗျာမှန်ပါနေပါပဲအေးတို့ကောက်ရုံမီနဲ့ထင်းမီတူနိုင်မတူပါဗျာတူနိုင်မှုမိကိုတော့မိကိုပဲတူတော့အယောင်ကြီးလည်းမတူနိုင်ဘူးမှန်ပါဗျာဟင်ပြီးတော့ဘေးကလေးရဲ့တိုက်ခိုက်မှုတိုင်းသွားလာလှုပ်ရှားမှုကအတူမလားမတူပါဗျာအဲဟိုလေငြိမ်လို့ရှင်မိကိုတာဟာဖြောင်းဖြောင်းနေမှာပေါ့မှန်ပါဗျာဟင်ဟိုလေတိုက်လို့ချင်းဟိုဘက်ရင်လည်းသွားကြည့်မှာမယ်ဒီဘက်နဲ့သွားကြည့်ပါမှန်ပါဗျာအေးဖြစ်စင်မှာလည်းတို့ဒီတိုင်းပဲပဲဟင်ကံကြောင့်စိတ်ကြောင့်ဥရုကြောင့်အာဟာရကြောင့်ဖြစ်နေတယ် အဲ့ဒီဖြစ်စဉ်ကြီးမှာတို့မွေးကြတဲ့ကပေတိနှမျိုးတည်းနဲ့သွားနေတယ်တဲ့အနုယောဂနဲ့ဝီရောတာဟင်မှန်ပါဗျာအနုယောဂခွင့်ပြုခြင်းတို့မဟုတ်လူချင်းနဲ့လာခဲ့လက်ခံလိုက်တယ်တဲ့မှန်ပါဗျာဒီဖြစ်စဉ်ကတခုတင်တယ်ဟိမှန်ပါဗျာပြီးတော့ဝီရောဒပါဠိလိုပြောတာလေဗမာလိုတော့မလူချင်းမှုမယူခဲ့နဲ့တွန်းလှန်လွှတ်လိုက်တာတခုတင်တယ်ဟိမှန်ပါဗျာတို့စိတ်စီမှာဒီနှစ်ခုပဲရှိတယ်တင်တယ်မှန်ပါဗျာဟင်ပူသေးတာတည်တယ်မပေါ်ပါဗျာဟင် ဒီနှစ်ခုပဲရှိတယ်ဟင်အနုယောဂဝိရောဓဒါသူစာလို့ပြောတာကွယ်ပမာတို့တော့လိုချင်မလို့မလိုချင်ဘူးဒါတည်းမှန်ပါဗျာဟင်ဟင်မြင်လိုက်တဲ့လိုချင်တာဖြစ်ရင်ဖြစ်မဖြစ်မလိုချင်တာထင်လေမှန်ပါဗျာဒီနှစ်ခုကလိုလို့ရှိသေးလားမရှိပါဗျာမနေ့ကပေါ့သာပါပဲဗျာဒီကနေ့ရောသာပါပဲဗျာနေ့ဖြင်ကောသာပါပဲဗျာသိတယ်ဘူးဒါလေးနှစ်ခုနဲ့သွားနေတာအနုယောဂဝိရောဓအနုယောဂဝိရောဓဟင်သို့မဟုတ်ခွင့်ပြုခြင်းနဲ့ဆန့်ကျင်ခြင်းထင်တယ် မှန်ပါဗျာဟင်လိုချင်တယ်ဆိုတာခွင့်ပြုလိုက်တာတဲ့မှန်ပါပါဗျာတစ်ဖက်ကအာယုံတိုက်ကိုခွင့်ပြုလိုက်တာကိုအနုယောဂသို့မဟုတ်လိုချင်တယ်အတူတူပဲမဟုတ်လားမှန်ပါဗျာဝိရောဓဆိုတာဟိုကလာပြီးအာယုံကတိုက်ထားတာကိုဆန့်ကျင်လို့လိုက်တာမှန်ပါဗျာဟင်အဲ့ဒါကိုသူစားလို့ဝိရောဓလို့သုံးလိုက်တာတဲ့မှန်ပါဗျာဟင်အဲ့တော့တို့ဘဝဖြစ်စဉ်ကြီးဟာမွေးကြတဲ့ကသေတိအဲ့ဒါအနုယောဂဝိရောဓအနုယောဂဝိရောဓဒါနှစ်ခုနဲ့သွားနေတယ်မှန်ပါဗျာဒါကိုတို့တတိလေးနဲ့ မဆောင်စည်းနိုင်ဘူးမထိမ့်သိမ့်နိုင်ဘူးဆိုရင်တို့အာတဝါကနေဩဃကို ရောက်တော့မယ်ဟုတ်ကလားဟဲ့မှန်ပါပါဗျာအာတဝါကနေဩဃကိုသွားမယ်အဲ့တော့အာတဝါဆိုတဲ့တို့ကြားဘူးထင်တယ်ကြားပါဗျာဟင်အဲသူတို့ဆူတောင်းတာပါဗျာဤဓာမေပုံညာအာဘဝခယံသူတို့တဲ့သူတို့တဲ့သူတို့တဲ့ဟင်ဓာမေပုံညာအာဘဝခယံပါဗျာအဲ့ဒါပါတယ်တို့ဟင်ဟင်အာတော်တရား၄ပါးတို့မှဟင် အဲ့တော့ဒီအာသဝကအဲ့လိုယူစည်းကြောင်းဆိုတဲ့ဒီအာသဝကိုကင်းရပါလို့လို့ပစက်ကပြောရုံနဲ့ရရောလားမရပါဗျာဟင်မရပါဗျာအဲ့တော့ဒီအာသဝကိုသွားတာတို့ဒီအနုယောဂနဲ့ဝီရောတာဒီနှစ်ခုကြောင့်မဟုတ်ဘူးလားမှန်ပါပါဗျာတို့မို့လက်ခံကြီးနဲ့ဟိုတံပြန်တိုက်ခိုက်ခြင်းဒီနှစ်ခုကြောင့်မဟုတ်ဘူးလားဗျာမှန်ပါဗျာဟင်အဲ့ဒါယူဖျားကြီးသွားပြောအေးဓာမေပုံညာအာသဝဲခင်ဗျာဟင်ကိုမောလိုက်ဟင်မကောပါဗျာအဲဟိုဘာတော့ညနေတစ်ခါမနေ့တစ်ခါပြောမယ် ဘုရားရှိရလားဘုရားရှိရနေညနေတစ်ခါမနေ့တစ်ခါអော်မယ်ဗျာကုံပေါ့မကုံပါဗျာဟိုလူတိုင်းလူတိုင်းអော်မယ်ဗျာမကုံပါဗျာဘုရားဟုတ်တဲ့တိုင်းអော်မယ်ဗျာမကုံပါဗျာဘာဖြစ်လို့လဲဟင်ဟင်ပြောနေုံနဲ့ရတာမှမဟုတ်ဒါတာဖီမှရတဲ့ဒါဖီမှရမှာမဟုတ်ဘူးလားမှန်ပါပါဗျာပြောနေုံနဲ့မရနိုင်ဘူးတို့ဒါဖီမှရမှာ မှန်ပါဗျာဘုရားရှိဖူတောင်းနေုံနဲ့လည်းမရနိုင်ဘူးဒါတားဆီးမှရမှာမှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါပါဗျာအဲ့ဒါကိုတို့စားလို့အာတဝဆိုတာအဲ့ဒီအနုယောဂဝိရောဓကိုတတိနဲ့မတားလို့ရှိရင်အချိန်လွန်ပြီးတော့ဟင်အာတဝဆိုတာယူစည်းတယ်ဟင်ဥမာမဲဟိုတို့အိုးကလေးခွက်လောက်ဝင်မယ်အိုးဆိုတော့အဲ့လေးခွက်လောက်ဝင်မယ်အိုးကိုငါးခွက်ထည့်ရင်ယူမလားမယူဘူးလားယူပါဗျာ ဖိတ်သလားမဖိတ်ဘူးလားဖိတ်ပါပါဗျာအေးလေအိုးနဲ့မတန်တော့အောင်ထည့်ရင်ဒါရိုးမှာပဲမှန်ပါပါဗျာဟင်အဲ့တော့ငါလေးခွက်လောက်ဆမ်းမယ်ဟာကို6ခွက်ထဲရင်ယူတာကနည်းနည်းလားပြီးမလားပြီးပါပါဗျာအဲ10ခွက်15ခွက်ခွက်20တရားဇက်တိုက်ဇက်တိုက်ထဲရင်ယူပြီးပါပါဗျာဟုတ်ကလားဟဲ့မှန်ပါပါဗျာဟင်ဟင်ခွက်ကလေးကို၄ခွက်လောက်ဆန်တာလေလေ၅ခွက်ပြုတ်6ခွက်ပြုတ်9ခွက်ပြုတ်10ခွက်ပြုတ်တခါတည်းဇက်တိုက်တာလောင်းနေဟင်ဟင် ဟောဖိတ်ချမယ်ဖိတ်ချပြီးရင်ယူမယ်ယူရကဒီမှာအားကောင်းလာရင်ပြီးမယ်မှန်ပါပါအဲ့ဒါအာသွားပဲလေစာလို့ယူစီးမှုဟင်ယူစီးမှုယူစီးတယ်ဆိုတာဟိုပူလျံပြီးဖိတ်ချံကြသွားတာပြောတာတဲ့မှန်ပါပါဗျာအဲယူစီးတာမှမများအဲ့ဒီပူချံဖိတ်စင်ကြသွားတာကိုပြောတာမှန်ပါပါဗျာအဲ့ဒါယူဖျားရှိသွားသူထောင်းမယ်ဤဓမ္မေပုံညာအာသဝေခရံ ရလောက်ပါလေမရပါဘူးဗျာဘာဖြစ်လို့လဲတိုင်းမနဲ့တစ်ချိန်ညတစ်ချိန်တောင်းမယ်ဗျာမရပါဘူးဗျာဟမ်မရပါဘူးတိုင်းဖုန်းကြီးနဲ့တွေ့တိုင်းတွေ့တိုင်းអော်မယ်ဗျာမရပါဘူးဗျာဘာဖြစ်လို့တော့မလို့လို့ပါဗျာအာអော်လိုက်တာခွာဟင်ဟင်ဟင်ဟင်အဲ့တော့ဒီယုတ်သိမှုကြီးကိုတို့တားမှရမှာဗောမှန်ပါဗျာအဲ့တော့တို့ဆိုတော့ဟိုမိုးလေးတွေရွာတယ်ကွ တစ်ဖြောင်းစားနှစ်ဖြောင်းစားဆိုရင်တော့ဖုံတောင်သိဘူးထင်တယ်မသိပါဗျာအဲဒီထင်တာတဏှာကြီးလောက်ရွာရင်ပဲလို့နေမလို့သိပါဗျာဟင်သိပါပါဟင်ဒီမြန်ဇက်တိုက်ဇက်တိုက်ကြနေမလားဇက်တိုက်ဇက်တိုက်ကြနေမလားတဏှာကြီးလောက်အဲဒီနားမှာရှိတဲ့မြေချင်းကွက်ကလေးတဲ့ပူလာရင်သူ့မို့ဒီနားမှာရှိတဲ့မြောင်းလေးတဲ့ပူလာရင်ဟောဟင်ဖိတ်ချန်ကြသွားမှာပေါ့မှန်ပါဗျာအဲ့ဒါနေပြီးတော့ဟိုယုံမှုပေါ်လာပြီ ဖိတ်မှုပေါ်လာပြီပြီးမယ်ထင်တယ်သိပါပါဗျာအဲ့တော့ပြီးတာကသူ့ အောက်ကနေပြီးအထက်ကိုဒီလိုစီးမှာလားအထက်ကနေပြီးတော့အောက်ကိုစီးမှာလားအထက်ကနေအောက်ကိုစီးမှာပါဗျာအေးမြင့်ရာကနေနေရာစီးမှာဟုတ်ကလားမှန်ပါပါဗျာအဲ့ဒီတိုင်းပဲတို့မှလည်းဟိုမြင်ရာကြာရာနာရာစာရာထိရာဟုတ်ကလားမှန်ပါပါဗျာအဲ့ဒီတည်းကအာယုန်တွေတပြောင်းပြောင်းနဲ့တို့အာယုန်မတိုက်တဲ့နေရှိသလားမရှိပါဗျာဟင်ဟုတ်ကလားဒုက္ခလာဟိုဥမာမဲ့အာယုံ၅ခုတိုက်တဲ့ထဲမှာမျက်စိတစ်ခုအာတာရင်မျက်စိရတာဖတ်မိတယ်။ဟုတ်ကဲ့တိုက်ထားတော့၅ခုလုံးက မရမလားတိုက်နေတယ်မှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါပါအဲ့ဒါတခုတင်လားဟဲ့မဟုတ်ပါဗျာတက်မဲ့ရောတက်ရှိရောဘာမှမတိုက်သေးတာတော့တဟဲဟဲပဲမှန်ပါပါဗျာဟင်တိုက်နေမဲ့အဲ့တော့တို့တိုက်နေတဲ့အာယုန်တွေကပြင်ပမှာမျက်စိမှာနားမှာနားမှာရှားမှာကိုယ်မှာဘယ်နည်းပြတော့မပြပါဗျာဘယ်ချိန်ပြတော့ဘယ်ချိန်မှမပြဘယ်ချိန်မှပြဘူးပြတိုက်အမြဲတိုက်နေတယ်တို့မှန်ပါဗျာဟုတ်ကလားအဲ့ဒီအမြဲတိုက်နေတာကို မြင်နာမြင်တဲ့နေရာလေးကတတိနဲ့ပေါ့ကွယ်မမှတ်လို့ရှိရင်ကိုဘက်ကိုပူသွားလို့ရှိရင်ဒါဘသူပဲဒါပဲဝါပဲဘယ်လူဟာလေးဘယ်နှဟာလေးဆိုလို့ရှိရင်ပူသွားပြီဟုတ်ပါဗျာအဲကောင်းဟိတ်သိုးဟိတ်မလောက်လိုက်လာပါဗျာသင်ဒီလိုဆိုကြိုက်တဲ့ဟိတ်မကြိုက်ဘူးလာမှာပဲလာပါဗျာအဲ့ဒီတခါကြိုက်တဲ့ဟိတ်စိတ်ထဲမှာအဲ့တော့ဒါလေးကိုတခါရယူသိမ့်ပိုက်ဖို့မစဉ်းစားဘူးလားစဉ်းစားပါဗျာအဲစဉ်းစားလို့ရလာခဲ့ရင်တော်ပါလားဟိတ်မတော်ပါဗျာ ဟင်ထပ်ပြီးကြိုးစားခြင်းပါပဲကြိုးစားခြင်းပါဗျာဟင်ကိုကြိုက်တာလေးရလာရင်အနုယောဂထင်တယ်ခွင့်ပြုတော့မှထင်တယ်အမြဲတမ်းတကားဖွင့်ထားသည်ဟုတ်ကဲ့ခါကြိုက်ပါဗျာဟင်ဒါကောင်းဟေးလို့ဆိုရင်မှချက်ချလိုက်တာနဲ့မှန်ပါဗျာဟင်မျက်စိကမြင်တာဟိုကအာယုံကလာတိုက်တယ်မျက်စိကဖမ်းကြည့်လိုက်တယ်မြင်နာမြင်ုံနဲ့ရမတာရင်စိတ်ထဲထိသွားဆွဲမယ်ဆွဲပါပါဗျာအဲစိတ်ထဲထိသွားဆွဲမယ်အဆွဲနာသွားပြီအဲ့တော့တခါမြင်နဲ့အဲ့ဒီတခါမြင်တာကိုလက်ခံလိုက်ပြီးတော့ဟို ကြည့်လို့တဲ့စိတ်ရှိလို့နှစ်ခါကြည့်လို့ရှိရင်တော့အစွဲကနေမလားနေမလားများမလားများပါဗျာဟင်ဟင်တန်လာမပေါ့ဟဲ့တန်လာတော့ထပ်မကြိုးစားဘူးလားကြိုးစားပါဗျာထပ်ကြိုးစားလို့ရတော့တခါထပ်ပြီးတော့ခံစားတော့ရော့သွားမှာပေါ့မရောဘူးဗျာဘာဖြစ်လို့ဟင်အဲ့တော့တခါတည်းဟိုကြည်ချင်းလေးကြည်ရလေးကြည်ရလေးကြည်ချင်းလေးနဲ့အဲ၄ခွက်ဟာလေး၅ခွက်၆ခွက်ဆိုရင်တော့ရှန်တော့မယ်ရှန်ပါဗျာဟင်အဲကြိုင်းတော့နောက်စီးမှာပေါ့ သိပါပါဗျာဟေ့ဒီတိုင်းပဲအဲ့တော့အာယုံတိုင်းအဲမြင်ညာကဒီလိုဖြစ်လာရင်မြင်ရတာနဲ့အာမရရင်အတန်ငါထောင်ရင်လည်းစိတ်ပေါ်လာမယ်ပေါ်လာပါဗျာအဲခင်ဗျားတို့ယုံမြင်တာညာဖြစ်သွားတော့မယ်ဟုတ်ဗျာမရရင်အနခံလို့မှုဟောဟမ်ပေါ်လာမှာပါဗျာရှေ့တိုးသွားမှာတိုးသွားမှာပါဗျာဒီလိုဆိုရတာခံလို့မှုဟောပေါ်လာမှာပါဗျာရှေ့တိုးလို့မှုဟောပေါ်လာမှာပါဗျာဘယ်လိုပြီးသွားပလားမသိဘူးလားသိပါဗျာဟုတ်ကလားဟာမင်းနဲ့ရနာမဟုတ်လား ဟောရဘူးလားသိသွားပြီတော်တော်ကိုသိသွားပြီထင်တယ်သိသွားပါပြီချက်ခင်းတော်တော်ရောက်သွားပြီပဲဟင်အဲ့တော့ဒီထဲမှာနောက်ပါတော့အိတ်ချာတော့အိမ်မထဲစီးဦးမထင်ဘူးသိပါဗျာသွားမှာဟင်ကြိုက်တာလဲဒီတိုင်းမမကြိုက်တာလဲဒီတိုင်းမထင်ဟဲ့မှန်ပါပါမကြိုက်တော့လဲမကြိုက်ဆွဲမှဒီတိုင်းထင်ဟဲ့မှန်ပါပါဆွဲမှာပဲဒါထုံးစာမယ်တို့ခုဖြစ်နေတဲ့ဟိုတနေ့တနေ့မှာဒီယူစီပေါက်ဖြစ်တယ်ဟဲ့မှန်ပါပါဟင် တနေ့တနေ့မှာတို့ဒီယူစီပေါက်နဲ့သွားနေတယ်မှန်ပါဗျာအဲ့တော့ဒီယူစီပေါက်တိုင်းသွားနေတို့ဟိုကြည်တာလဲကြည်တာပေါ့ကွယ်အာယုံပဲအာယုံဖြစ်ဖြစ်အာယုံမှာကိုကြိုက်တာကိုလက်ခံလိုက်မယ်ကိုမဒါကိုဟိုကောင်းတယ်ကြိုက်တယ်လို့လက်ခံလိုက်ရင်ကျန်တဲ့ဟာမကြိုက်ဘူးဖြစ်သွားမှာထင်တယ်မှန်ပါဗျာအဲမကြိုက်ခံတဲ့တွေ့တော့လက်ခံလိုက်မှာပေါ့မှန်ပါဗျာဟင်အဲ့တော့လက်ခံဆွဲနဲ့လက်ခံဆွဲဆိုတာနှစ်ဆွဲတော့လာမှာဗျာလာမှာပါတခုမဟုတ်တခုဗျာမှန်ပါဗျာဟင်တခုမဟုတ်တခုပဲလက်ခံဆွဲဖြစ်ရင်ဖြစ်မဖြစ်လက်လံဆွဲပဲမှန်ပါဗျာ ဒီအနုယောဂနဲ့ဝိရောဓဒီနှစ်ခုပဲလာမှာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့တို့ဆိုပါစို့ဗျာအဲ့ဒီအာတဝယူစီကြောင့်ဒီတိုင်းစားရလေလေစားခြင်းလေလေကြည်ရလေလေကြည်ခြင်းလေလေကြားရလေလေကြားခြင်းလေလေဖြစ်လာတော့ကြာတော့ဒါအငားမရဖြစ်သွားမယ်အဲ့လိုတို့သိထားတယ်ဟင်အလိုဆိုးတွေဝင်မလာဘူးလားဝင်လာပါဗျာဟင်အာမလို့အာမရစိတ်တွေကဝင်မလာဘူးလားဝင်လာပါဗျာဟင်ငါကောင်းစားပြီးတော့ကဝင်မလာဘူးလားဝင်လာပါဗျာဒီလိုဆိုမြင့်သွားသလားနှိမ့်သွားသလားနှိမ့်သွားပါဗျာ ဟုတ်ပါမလားဟဲ့တော့မြင့်လာတယ်ထင်လားဟောတခုပေါ်တခုထပ်တာပဲရဟာတခုပေါ်တခုထပ်တာဘယ်လိုလုပ်နေရမှာဟင်ဟင်ဖို့ဟိုကြိုက်တာလေးတခုပေါ်တခုထပ်တာလေကိုယ်သဘောကြတာလေးတခုပေါ်အာတခါလေးတခုပေါ်တခုထပ်မလေးနင်းနဲ့အာယုံလေးလည်းတခုပေါ်တခုထပ်မပြကြားတာလေးလည်းတခုပေါ်တခုထပ်မပြဟင်ဲ့လို့ဆိုတစ်ခုပေါ်တစ်ခုထပ်တာဖို့မြင်လာတာမဟုတ်လားမြင်လာတာပါဗျာဟောဗျာမျက်စိလဲကုန်ပြီ ဟင်ယူစီးတာမှန်သမျှမြင့်ရာကမြင့်ရာကိုစီးမှာလားမြင့်ရာကမြင့်ရာကိုစီးမှာလားမြင့်ရာမြင့်ရာမြင့်ရာနဲ့ရာကိုစီးမှာပါဗျာအာဒီကလေးတော့ဟင်ဟင်အဲ့တော့ဟိုတို့ဘာတော့ကြည်ရလေးတွေကြည်ကျင်လေးလေးလေကြည်ရလေးတွေကြည်ကျင်လေးလေးကြည်ရလေးတွေကြည်ကျင်လေးလေးကြည်ကျင်လေးလေးကြည်ရလေးလေးနဲ့အဲ့ဒါတစ်ခုပေါ်တစ်ခုထပ်လိုက်လို့ရှိရင်မြင့်သွားတာမဟုတ်ဘူးလားမြင့်သွားတာပါဗျာအာအေးဟုတ်ကလားဟင် ဟာတခုတော့တခုတတ်တာပဲဟင်ဟမ်ကြောင်ဖြစ်ကုန်ကြပြီဟင်ဟင်စကားတခုပြောတာတော့ကောင်းပြီဟင်ဟာဘယ်လိုဘယ်လိုဘယ်လိုအဲမြင့်သွားရင်ဘယ်လိုလုပ်စီလို့ရတော့မလဲဟဲ့ဟင်ဟင်အဲ့တော့ဘယ်လိုကြည်ရလေးတွေကြည်ချင်းလေးတွေကြည်ချင်းလေးတွေကြည်ရလေးတွေအဲ့လိုနဲ့တစ်ခုပြီးတစ်ခုထပ်သွားရင်ဘယ်လိုမြင့်သွားတာပေါ့ဒါရင်မြင့်သွားတာပါ အဲဟုတ်လားဟင်ဟုတ်ကလားဟေ့ကွာလည်းမြင်သွားတာကြီးလည်းပြောနေပါလားဟေ့ပြက်ပဲနေတော့အဖိုးအဖိုးပဲနေတော့အဖိုးပဲနေတော့အဖိုးချင်းမေးလို့မရတော့ပါလားဟင်မြင်သွားလားနေသွားလားအေးဟဲ့လုံးစားမာရဲ့ကလေးရတော်သေးဟင်တော့မှသာဟိုဘက်ကတရေထောက်ဟင်ဟင်မထောက်တာဖ ೇನೆ မှန်ပါပါဟင်မြင်ရတာနေရတာသိရမှာပေါ့ဟုတ်ကလားမှန်ပါဗျာအဲ့တော့ခုနပြောလို့ဟို ကြည်ရလေးလေးကြည်ကျင်လေးလေးကြည်ကျင်လေးလေးကြည်ရလေးလို့ဒါဖိကြသွားတာလေမှန်ပါဗျာဟင်ဟင်ဟင်မြင့်မြတ်နေတဲ့စိတ်ထားလေးကိုခုနကရေတိုက်စားသွားသလိုနေမှာပေါ့ကွယ်မှန်ပါဗျာဟင်ဆက်တိုက်ဆက်တိုက်တိုက်စားလိုက်သလိုပဲအဲ့တော့တို့ကအကြိုက်တစ်ခုပေါ်တစ်ခုသိအကြိုက်တစ်ခုပေါ်တစ်ခုသိရင်မြင့်သွားသလားနှိမ့်သွားသလားမေးတော့ဘယ်လိုဖြေနေကြလဲနှိမ့်သွားတယ်ဗျာအကွာတမျိုးဖြစ်သွားကြဟင်ဟင်ဟင်အဲအာတဝဒီနည်းနဲ့တို့စီးသွားတာဗျနှိမ့်သွားတာဟုတ်ကွနှိမ့်ပါဗျ ဟင်ကမူဖြင့်လည်းရေတိုက်သားပဲရေအားကောင်းလာတယ်မှန်ပါဗျာဒီအဲ့ဒီနည်းနဲ့တို့ခု စိတ်တွေကနေပါလာတာဗျာညင်ညနေတဲ့စိတ်ကလေးအဲ့တော့တို့ဒါလေးကိုတတိလေးနဲ့စောင့်ပြီးတော့တို့ဒီမိုးပေါက်ကလေးကြားရင်ကြားတဲ့နေရာလေးပြိတ်ရမှာထင်တယ်ဟိမှန်ပါဗျာကြားပါများသွားရင်ဒီနေရာမှာသူ့မိစောင့်မရင်ပူရှံပြီးဟိုမှာညင်ရာကနေရာကိုပြီးတော့မယ်မှန်ပါဗျာဟင်အဲ့တော့ဒီနေရာမိုးပေါက်ကြဒီနေရာတတိလေးနဲ့တရင်ဆရာမယ်ညင်တဲ့နေရာမိုးပေါက်ကြဟုတ်ကဲ့အရှင်မိုးပေါက်ပြီး မြင်ရကကြမှာထင်တယ်အတန်မူပေါက်သိကြရတာထင်တယ်အနာမူပေါက်သိနာငါထင်တယ်အဲ့တော့မြင်တာမြင်တဲ့နေရာရပ်သွားအောင်ဒီနေရာမှာတတိနဲ့တို့ကစင်းဆရာမှာပေါ့ဟဲ့မှန်ပါပါဗျာဟင်မဆယ်မိရင်ခုနပြောတဲ့ယူစီเจ้าကြီးတဲ့ဝင်သွားမှာပေါ့မှန်ပါပါဗျာနောက်တော့တခါတဲ့ယူစီเจ้าကြီးအားကောင်းလာလို့ကြိုက်စိတ်ဒီအားကြီးလာရင်အာသွားတယ်မဟုတ်ဘူးဩကဆိုရင်တန်ត្រာထဲပါသွားတော့မယ်ဟုတ်ကလားဟဲ့မှန်ပါပါဗျာအဲ့တော့ဒီနေရာ တို့ပါတော့ကြက်တစ်ဖက်နဲ့စဉ်းစားပါစို့တို့မွေးတဲ့အချိန်မှာကြက်ဆိုတာကြားဘူးလား အကြောင်းกว่าဗျာမြင်ငေါမြင်ဘူးလားမြင်ဘူးပါဗျာသူ့အနာငေါနားဘူးလားနားပါဗျာသူ့ရောကံရဘူးသလားကံရပါကံရဘူးသိသေးဘူးခင်ဗျားတို့ကြက်ရလုံးသိဘူးကြက်ရအရာလားဘယ်လိုရောခင်ဗျားသိဘူးမသိပါဗျာအဲ့တော့တို့အမေရပဲလို့တော့ဟဲ့ဟင်တို့တို့လေးကိုပွေလို့ထင်တယ်မှန်ပါဗျာကြက်ကလေးတွေလဲကြက်ကြက်ဒါပါကြက်ကြက်နဲ့အဲ့လိုပြောလိုက်ပြောပါဗျာအဲ့ဒီရတဲ့ကလေးကကြက်ကိုတို့တင်မုံကြီးပင်းနေပြီ ။ဩကြက်ဆိုတာဒါခေါ်တာကိုဆိုတာ။ဟုတ်ကဲ့။မှန်ပါဗျာ။ကြက်ဆိုတာတို့မြင်မမြင်ဘူးသေးဘူးနိုင်တော့။မှန်ပါဗျာ။အဲ့တော့တို့အမေကသင်မယ်ထင်တယ်ဟိ။သင်ပါဗျာ။ကြက်ကြီးတော့ဟင်ခရီးခွေမော်ထားပြီကြက်ကြက်။ဒီချို့ကြဒိုးဒိုးနဲ့ဟုတ်ကဲ့။လုံးထင်တယ်ဟိ။လုံးပါဗျာ။လုံးဗျာ။နဲ့အဲ့ဒီကနေတို့ဘာတို့တခါတရံကြတော့တို့ကြက်သားဟင်းလေးနဲ့စားရတယ်ထင်တယ်ဟိ။စားပါဗျာ။အဲ့တော့မိခင်ကအဲ့ဒီကြက်ဖတ်ကလေးကိုတို့ဝါတဲ့ခါကျရော့ကြက်ကြက်သားကောင်းကျွေးလားဟိ။ကျွေးပါဗျာ။တို့အမေကဘယ်လိုကျွေးလို့။ကြက်သားကောင်း ကောင်းလဲပါသေးတယ်ဗျမှန်ပါဗျဟုတ်ဗျာအဲ့တော့ကြက်သားနဲ့ကောင်းဆိုတော့နှစ်ခုလာမယ်ကြက်သားမကောင်းပြောဘူးလေပြောမလားကြက်သားကောင်းလို့ပြောတာတို့မေတွေကကောင်းလို့ပြောတာပါဗျအေးကြက်သားကောင်းအဲ့လိုထင်တယ်ဟာအဲ့တော့ဒီကောင်းဆိုတာလေးနဲ့ကြက်ဆိုတာလေးကိုတို့မှတခါနဲ့ပြီးသေးဘူးပြီးလားမသိပါဗျတခါလဲသမီးမသိနိုင်ဘူးခါလဲသားမသိနိုင်ဘူးအမေကပြောလို့တာကြက်ဆိုတာကိုသိတယ် အဲ့ဒီချိန်မှာတို့ကကြက်တင်မုံကြီးကိုတင်ဟာဒုံးမဲရှိသေးတယ်မှန်ပါဗျာကြက်မှန်းလည်းသိသေးဘူးဟင်ပြီးတော့ဒီကြက်ကအမေပြောတဲ့ကောင်းဆိုတာဘယ်လိုကောင်းတယ်လဲဆိုတာလေတို့အဲ့ဒီမှာသိသေးဘူးသိသေးပါဗျာအဲ့ဒီချိန်မှာတို့တင်မုံကြီးတင်ဟာဒုံးမဲရှိသေးတယ်အဲနောက်တစ်ချီစားတော့ဟောအမေကထတင်ဦးမယ်ထင်တယ်တင်ပါဗျာဘယ်လိုလဲဟဲ့ကြက်ကောင်းဟုတ်လားမှန်ပါဗျာကြက်တင်ရသလားကောင်းထီရောက်သလားကောင်းထီရောက်ရောက်ပါဟောကြက်နဲ့ကောင်းထားလားဗျာမင်းအဲ့တော့ပထမအချိန် သင်ထားတာမှမှတ်မိသေးဘူးဒုတိယအချိန်ကျတော့ဘယ်နဲ့တော့ဟဲ့နည်းနည်းတော့မှတ်မိတာပါဗျအဲနည်းနည်းတော့မှတ်မိပြီအဲ့တော့ကြက်ဆိုတာလည်းသူမှတ်လိုက်ပြီဟုတ်ကလားမှန်ပါကောင်းဆိုတာလည်းသူအဲ့ဒီချိန်မှာသင်မုန်းကြီးတင်လိုက်ပြီဒုတိယတစ်ချိန်လေမှန်ပါဗျာအဲ့တော့ကောင်းနာဘယ်လိုလဲဆိုတော့သူအရသာခံကြည့်ပြီးပြီအဲ့ဒီချိန်ဟုတ်ကလားမှန်ပါဗျာဟင်အဲတတိယအချိန်လည်းအမေကဒီလိုပဲသင်ပေးအောင်မဟဲ့မှန်ပါဘယ်လိုအဲ့တော့ပို့ပြီးတော့မှတ်မိသလားပို့ပြီးမှတ်မိပါဗျာဟင်ဒါက၄ချိန်ထိသင်ပေးမယ်ဗျာ၅ချိန်ထိသင်ပေးမယ်ဗျာ ဟိုသိပါဗျာဒီလိုကြီးတဲ့ကြက်စားတိုင်းစားတိုင်းသင်ပေးမယ်ဗျာဟင်နောက်တစ်ခါအဲ့လိုသာစားပါများလို့ကြက်ဆိုတာလေတို့ကကြက်ပြီးပြီဟင်ကောင်းဆိုတာလေတို့ကလေးလာပြီးပြီသွဲနေပြီထင်တယ်သွဲပါဗျာကြက်ဆိုတာနဲ့ကောင်းဆိုတာကိုတို့တွဲမိစားမိသွားပြီဟုတ်ကလားမှန်ပါဗျာတကယ်လို့များနောက်တစ်ခါအဲ့ဒီကြက်သားဟင်းလေးအငွေတစ်ထောင်တော့နဲ့သပွဲပေါ်နေရင်အမေရင်ပါကြကလည်းညှို့ထိုးတော့မယ်နော်ဟုတ်ပါပါဗျာ အမေပေးဆောင်အောင်မလားမဆောင်ပါဗျာဟုတ်ကလားသူပြောတာလားသူလုပ်ခဲ့တာလားသူလုပ်ခဲ့တာပါဗျာမှန်မှန်ပြောဟေ့ပါမှန်ပါဗျာဟိုစားရဲပါတာမဟုတ်လားဟုတ်ပါဗျာဟင်ဟင်မဟုတ်ပါဗျာနောက်တစ်ခါကျတော့ကြက်ကောင်းလို့အမေပြောရသေးလားမပြောရပါဗျာကဲလေညှို့ထိုးတော့ပါဗျာမိကွန်ပိုက်တဲ့အနေဟင်တပွဲလေးကိုမနိုင်တနိုင်လားအဲတစ်ဖက်ကပါလားထောက်လို့ထင်တယ်မှန်ပါဗျာခါကုန်လေးနဲ့လေမင်းတို့ဟင်ကြက်ဖတ်ဖက်ခိုင်းတော့မှာဗျာမှန်ပါဗျာနောက်တစ်ခါကျတော့ မင်းတို့ခိအဲခိုင်းလာပြီအဲ့တော့ခိုင်းတော့အမေကဆဲပေးလိုက်ရောဗျမင်းတို့အဲ့ကြတော့မစားကျင်စားကျင်လားအားရပါရလားအားရပါရပါဗျာဟာဟုတ်ကလားဟင်ဟုတ်ကလားဟဲ့တို့ပြောလို့နေမှာပါနေတို့လောက်ခဲ့တာလားမဲတော့လောက်ခဲ့တာပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့ကြက်ဆိုတဲ့ခုနကမိုးရီပေါက်ဟာကြပါများလာတယ်မခိတားတဲ့အတွက်ဟောကောင်းနောက်တော့မဟုတ်တော့ဘူး ။အော်အမေပေးတော်မဟုတ်ကိုကိုတိုင်းကိုလက်ညှိုးထိုးလာပြီ။မှန်ပါပါဗျာ။ယူသွားပြီထင်တယ်။ယူသွားပါဗျာ။ယူပြီယူပြီ။ကြာရင်တော့စီးတော့မယ်။တတိထားစီးတော့မှာစီးတော့မှာ။ဟင်ဟင်အဲယူသွားပြီ။ဘာဖြစ်လို့တော့ခုနလေးခွက်လောက်ဆန့်တဲ့ဟာလေးကိုတို့၅ခွက်၆ခွက်ထည့်တယ်လို့ပဲ။ကျင်းခံများစွာဖြစ်လာပြီ။ဟင်အဲ့တော့ဖိတ်ပြီးချမ်းသွားပြီ။ဒါကိုမှတ်မိနေပြီ။ဟင်ကြက်ဆိုတာနဲ့ကောင်းဆိုတာကို ကောင်းကောင်းကြီးတို့ဆွဲမိသွားပြီဆွဲမိပါဗျာဟင်အဲဒီလိုနဲ့စားလို့တို့ဟောတစ်နှစ်ဗျာနှစ်နှစ်ဗျာငါးနှစ်ဗျာအဲလိုပြောလို့စကားပြောတတ်လို့ဆွဲလာပြီဆိုရင်အမေအချက်ကိုစောင့်မလားကြက်သားပေးလို့တောင်းမလားကြက်သားပေးလို့တောင်းပါပါဗျာဟုတ်ကလားဟဲ့တို့တို့တို့မေးလို့ထင်ပါတယ်နင်တို့အဲ့လိုတောင်းခဲ့သလားအဲ့လိုတောင်းခဲ့ပါဗျာဟင်အော်မကြီးနင်တို့ဘူးနင်တို့တောင်းလာခဲ့တယ်ဟင်ဟင် အဲ့တော့ယိုယိုနေငါဟိပြီးသွားပလားဟိပြီးသွားပါပြီးသွားပြီပြီးသွားပြီဟင်အဲ့တော့အမေအချက်မဆောင်တော့ဘူးဟင်အမေအချက်မဆောင်တော့ဘူးတောင်းကိုတောင်းလာအဲ့လောက်ထိဖြစ်လာပြီတကယ်လို့များတို့ကိုလူလားမြောက်လာပြီဟင်ကိုကိုတိုင်ခုနကပြောလို့သွားပြီးတော့ဟိုပစ္စည်းကို ရောင်းရချရတဲ့နေရာရောက်လာပြီဟုတ်ကလားဟိကိုကိုတိုင်သေးသွားပြီးရောင်းနိုင်ချနိုင်နေရွေးရောက်လာတော့ပိုက်ဆံများလက်ထဲရောက်လာရင် အမေအဝယ်ဆောင်မလားကိုယ်တိုင်ဝယ်လားကိုယ်တိုင်ဝယ်ပါပါဟေးဘယ်နဲ့တို့ဟေးဟင်ဘယ်နဲ့တို့ပြီးပါပြီထင်တယ်ဟေးပြီးပါပါဟင်ပြီးပါပြီတို့ဟင်ဒီကြက်ဆိုတဲ့ဟာလေးနဲ့ကောင်းဆိုတာလေးပေါ့ဟိုတို့လူချင်းစိတ်အားကြီးသွားပြီဟင်ကာမအာတဝဆိုတဲ့လူချင်းစိတ်စီကြောင်းနေသွားပြီဟုတ်ကလားမှန်ပါဗျာဟင်ဘဝအာတဝဆိုတဲ့ဒီဟိုခြိုးတဲ့ဖြစ်စဉ်လေးကိုခံစားနေရတာလေအဲ့ဒီဘောမတို့ဟို ပါတော့ညစ်ကပ်နေတဲ့ဘဝဖြစ်တင်လေးပေါ်တယ်တို့ယူသိနေပြီယူသိပါဗျာဟုတ်ကလားမှန်ပါဗျာပြီးတော့ဒိဋ္ဌာသဝဆိုတဲ့တို့ဒီကြက်သားစားတာကောင်းဤဆိုတဲ့ဒီအစွဲပေါ်မှာဟောမယူသိဘူးလားယူသိပါဗျာဟင်ပြီးတော့ဒီကြက်သားစားရင်ဟိုနောက်ဘဝဘယ်လိုဒီကြက်သားစားရင်ငါဘယ်နဲ့ဆိုတဲ့ဟာတွေဘာပြီးတော့မလဲမသိပါဘူးဘာပြီးတော့ငါစားရပြီးတော့နဲ့ဖြစ်လာတော့မသိဘူးဒီကနေ့ကောင်းစားဖို့လိုတယ်ဆိုတော့အာဝိဇ္ဇာသဝကောမသိနိုင်ဘူးလားသိနိုင်ပါဗျာဟင်အဲ့တော့အာသဝလေးကြောင်းလေဒါ သာသဝတရား၄ပါးဆိုတာဒါမဟုတ်ဘူးလားအဲ့ဒီကျက်ဖတ်တစ်ခုပေါ်မှာပဲ၄ခုလုံးရှိတယ်အဲ့ဒီကျက်သားသားနေရတာလေးကိုခုံမင်းနေတာကာမအာတဝမဟုတ်ဘူးလားဟုတ်ပါဗျာဟင်အဲ့ဒီကျက်သားသားနေရတဲ့ဖြစ်စဉ်လေးပေါ်ကိုသားနေတာဘဝအာတဝမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့ဒီကျက်သားလေးကိုစားရပြီးတော့ဆိုတာဒါဒိဋ္ဌိအာတဝမဟုတ်ဘူးလားမှန်ပါဗျာဟင်နောက်ဘာဖြစ်နေနေဆိုရင်အဝိဇ္ဇာတဝမဟုတ်ဘူးလားမှန်ပါဗျာအဲယူတိကြောင့်ကျက်သားတစ်ဖက်ပေါ်မှာယူတိကြောင့်လေးခုရှိတယ် အဲ့ဒါတို့ဖျားရှိသွားပြီးအေဓာမေပုံညာအာသဝေခယံအဲ့လိုဆိုရင်တော့ဒါရတ္တန်းနေမထင်နဲ့မနေ့တိတ်ချိန်ညတိတ်ချိန်ညမရပါဘူးဗျာနေ့တိုင်းနေ့တိုင်းမရပါဘူးဗျာဘာဖြစ်လို့ဟင်ဟုတ်ကလားအဲ့ဒါကျင့်ယူမှရတာကြီးတောင်းယူလို့ရတာဟာမျိုးမဟုတ်ဖဲနဲ့ဟင်ဒါကျင့်ယူပါမှာတောင်းယူလို့မရဘူးဟင်အဲဒီလိုနဲ့တို့ကိုယ်ပိုင်ငွေဘဝကံရတဲ့ငွေငွေကံရတဲ့ဘဝရောက်လာလို့ရှိရင် ကိုကိုယ်တိုင်ကွယ်တော့မယ်ဟင်ကိုကိုယ်တိုင်ချစ်တော့မယ်ကြက်သားမစားရမနေနိုင်တော့အောင်ဖြစ်ပြီဟုတ်ဟိမှန်ပါဗျာဟောစိတ်ထားတွေမြင့်မြတ်လာသလားယုံနေလာသလားယုံနေပါဗျာကဲဘောကိုကိုချင်းသာရှိဦးမလားမရှိပါဘူးဟောသူဒီလဲသူ့ဘဝလေးနဲ့သူနှမျောရှာမှာပဲနှမျောပါပါဗျာငါဒီလဲငါဘဝလေးငါနှမျောရှာတယ်မှန်ပါပါဗျာဟင်ငါဒီငါဘဝလေးချမ်းသာတယ်လို့သူမှန်ပါဗျာနောင်ညတကယ်လို့ ဒီချက်ကိုမစားရမနေနိုင်ရင်တော့အိမ်တောင်မွေးတော့မယ်ထင်တယ်ဟဲ့ချက်မွေးပါဗျာအဖိုးဘာလို့ကြည်အောင်ဒီဘက်ကတို့ပြောတာမှားသွားလို့များလားဟုတ်တို့တော့မှားလို့ရည်ကြလားလို့ဟုတ်အဖိုးကြည်တယ်ဝက်ထင်တယ်ဟင်ဟင်တို့ပြောတာမှားလို့များရည်ကြလားလို့ငေါကိုယ်တိုင်မွေးတော့မယ်ဗျာမစားရမနေနိုင်ဖြစ်လာတယ်အချိန်မပြီးစားရအောင်လေမှန်ပါဗျာဟင်မှန်ပါဗျာ စိတ်ထဲမှာဆန္ဒပေါ်တိုင်းထားပြီးတတ်မစားဘူးလားတတ်တာပါလေသွားပြီယူစီကြောင့်ဒီနည်းနဲ့မစားရမနေနိုင်ဖြစ်လာခဲ့ကြဟုတ်ကလားမှန်ပါပါအဲ့လိုတို့စားခဲ့တဲ့ကြက်သားအကျိန်ပေါင်းဘယ်လောက်ရှိတော့မကြီးတော့နိုင်ပါဗျာဟုတ်ကလားမှန်ပါပါဗျာဟင်ဟိုအထာပေါင်းကဘယ်လောက်တော့အထာပေါင်းကလည်းမကြီးတော့နိုင်ပါဗျာအဲ့တထတထအဖကပေါင်းကရောမကြီးတော့နိုင်ပါဗျာပိတ်တာချင်းကရောမကြီးတော့နိုင်ပါဘူးပြည့်တွက်နိုင်တော့ဘူးကိုတို့စားလာတဲ့ကြက်ပြောတာမှန်ပါပါဗျာဟင် တို့သားတာပဲချက်ဟုတ်ကဲ့မှန်ပါဗျအဲ့တော့နောက်နောက်ကတို့ဘယ်လောက်စားခဲ့တယ်လဲမကြီးတွက်နိုင်ပါဗျနောင်ရောဘယ်လိုစားအောင်မလဲမကြီးတွက်နိုင်ပါဗျဒီလိုဆိုနောက်ပြန်ကြည့်လည်းခမ်းမမြင်တော့ဘူးပေါ်တာတော့ပါပြီဟင်ရှေ့ခန်းကြည့်လည်းခမ်းမမြင်တော့ဘူးဘယ်ဖာကြရင်နားမယ်လို့ရှိသလားမရှိပါဘူးဘယ်ထမ်းမှနားမယ်လို့ရှိသလားမရှိပါဘူးဘယ်နှစ်ဘယ်နှစ်လောက်နားမယ်လို့ရှိသလားမရှိပါဘူးဒီလိုဆိုရှိသားမျိုးကြည့်လဲကမ်းမြင်ပြီလို့လားမမြင်ပါဘူးနောက်ပြန်လှည့်ကြည့်တော့ကမ်းမြင်ပြီလို့လားမမြင်ပါဘူးဘယ်နှစ်ထမ်းမှမသိတော့ပဲနဲ့ဟင် ဟင်တခါဟိုကိုကကျွေးကိုကြက်ကြိုက်တဲ့ဒါရင်ကိုမိတ်ဆွေတွေကိုတငယ်ချင်းတွေကိုကြိုက်တာလေးနဲ့တို့ပါတော့ဟဲ့ဒါလို့ရှိရင်အဲ့ကိုပြုတ်มาတယ်ဟဲ့ပြုတ်มาပါဗျာအဲ့တော့တို့ကသူများတွေကိုကျွေးရရတဲ့အထာပေါင်းအဖာပေါင်းအနာပေါင်းကတော့ဘယ်လောက်ရှိမလို့မယူပါနိုင်ပါဗျာဒါရင်တောင်တို့တူတဲ့အဲ့ဒီဘက်လည်းငါမမြင်တော့ဘူးထင်တယ်မှန်ပါဗျာကိုကကျွေးရရတာလေမှန်ပါဗျာတခါသူတို့အိမ်သွားတော့ဩငါမိတ်ဆွေကြီးကဒီလူကမျိုးတွေစားရတဲ့ဆိုသူများကျွေးတာတွေစားလာတာအဲ့ဒီမြောက်ဆိုတဲ့ကမ်းမှာကော မမြင်ပါဗျာဘယ်နှထာတော့ဘယ်နှဖာတော့မကြည့်နိုင်ပါဗျာတိုင်းတောင်လှမ်းကြည့်လဲတို့ကမမြင်လားမမြင်ဗျာမှန်ပါဗျာဟင်နောက်လှမ်းကြည့်တော့ဟောတို့ရှေ့ကိုလှမ်းကြည့်တော့ဟောဗျာကမမြင်လားမမြင်ပါဘူးအဲနောက်ကိုဟောဗျာကမမြင်လားမမြင်တို့ဒီကနေစားတိုင်းစားတိုင်းအောက်ကြပါတာကဘယ်နှခါရှိဘူးလို့မကြည့်တတ်နိုင်ပါဗျာအပေါ်ကထဲလိုက်အောက်ကကြလိုက်ထဲကအပေါ်ကထဲလိုက်အောက်ကကြလိုက်နဲ့အောက်ငုံကြည့်တော့ဟောဘယ်ဘယ်လောက်နဲ့နေဟင်အဲ့ဒါကြက်ပင်လေကြက်ပင်လေထဲရောက်သွားပြီသွားပြီကြက်ပင်လေထဲဟင်ကဲကြက်ပင်လေထဲရောက်နေခင်ဗျားတို့ ဟင်အဲ့ဒီယူစီကြောင်းလေးမတားမိတဲ့အတွက်လေချက်ပင်နေတဲ့တို့ရောက်နေပြီဟင်ဟင်ပုတ်ကလာကဲဘယ်လိုလုပ်ကူမလဲပင်လေကြီးလည်းရောက်နေပြီကဲချက်ပင်လေကလွတ်အောင်ဘယ်လိုလုပ်ကူမလို့မကူနိုင်မြုပ်မှာပေါ့ဗျာဟင်မကူနိုင်မြုပ်ဗျာကဲဘယ်နဲ့တော့ဟင်မကူနိုင်မြုပ်တော့မှာပေါ့ဒီတိုင်းဆိုရင်တော့ဟင်နောက်တဲ့ဘယ်လောက်မှန်းသိတော့ရှိတယ်ဘယ်လောက်မှန်းတသောမှမှန်းမသိဘူး ကိုကကျွေးကြတာလည်းဘယ်လိုမှမသိဘူးသူကျွေးတာစားကြတာလည်းဘယ်လိုမှမသိဘူးအဲ့တော့လေးဘက်လေးတာအရာလေးမျက်နှာတုံးပြီးတော့စားပြီးစားပြီးတဲ့အောက်ကျသွားတော့အောက်လည်းကြည့်လိုက်ရင်သူ့ဘယ်တော့နဲ့မှန်းလည်းပြီးတော့ဘယ်နဲ့တော့အဲ့တော့ဒီအာတော်ကယူစည်းကြောင်းကိုမတားတဲ့အတွက်ဩခါဆိုတာတို့ရွာတဲ့တော့မရှိပါဘူးဒါစားတဲ့နေမှာပါစားတဲ့နေတာပါဗျာစားတဲ့မဟုတ်ဘူးလားဟဲ့ဟုတ်ပါဗျာဖះဟောတင်တာပဲဟဲ့ဟုတ်ပါဗျာဟင်ဘယ်လိုလဲမဟုတ်ပါဘူးလားဟုတ်ပါတယ်လားဟင် အဲဖရာဟောပဲတို့ရွာလည်းမရှိပါဘူးဒါဟုတ်ကလားမှန်ပါဗျာအဲတို့ရွာဒါမျိုးမလုပ်ပါဘူးတို့ရွာမိကောင်းဖခင်သားသမီးတွေရှိတဲ့ဟုတ်သားမလုပ်နိုင်ဘူးဒါတော့ဟမ်တို့ရွာမှာအာသွားမရှိပါဘူးဩကမရှိပါဘူးတို့ရွာကုန်းကြီးတွေပဲထင်တာပါဟင်တို့ရွာပင်လေလားကုန်းကြီးလားပင်လေပါဗျာဟုတ်ဗျာကိုကလည်းကုန်းကြီးပါဝပင်လေပါကုန်းကိုတည်ထားတာမဟုတ်လားတို့ရွာကရွာကကုန်းပါဗျာဟွန်းရွာကကုန်းဘယ်ဟာကမကုန်းတာတော့ခင်ဗျာလုံးပြန်ပါပြီခင်ဗျာ မေးရတာလဲဟင်ကျွာကသာကုန်ဆိုတော့ဘာမှမကုန်တာဘူးခင်ဗျာ။ဟောတော့ကပင်လည်းဖြစ်နေပါဗျာ။ဟုတ်ကလား။မှန်ပါဗျာ။စိတ်ဆွဲမှာကကိလေသာကပင်လေ။မှန်ပါဗျာ။ဟင်ကိလေသာပင်လေတဲ့ဟိုကြက်ကိလေသာပင်လေတဲ့ရောက်နေပြီတို့။မှန်ပါဗျာ။အဲ့ဒီယူစီကြောင်းလေ။မှန်ပါဗျာ။တို့ပါတော့ကွယ်ဟိုမိုးထထကြတယ်တောင်ကုန်းပေါ့။တို့မို့ကုန်းပေါ့မိုးထထကြဒီနေရာကြီးတက်ကြပါများရင် ကိုးမောကဆိုရင်အော့ပဲစီးမှာထင်တယ်အော့ကိုစီးမှာပါအဲ့တော့အသီးတန်တဲ့နေရာမှာမြောင်းလေးဆိုတာဖြစ်နေဘူးလားဖြစ်ပါဗျာအဲ့ဒီမြောင်းလေးပေါင်းမြောင်းများစွာကဆုံတဲ့နေရာမှာမြောင်းကြီးမဖြစ်နိုင်ဘူးလားအဲ့ဒီမြောင်းကြီးကဆုံလို့ရှိရင်ဟိုမှာတို့ဘောင်းချောင်းလေးဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးအဲ့ဒီချောင်းလေးများတဲ့နေရာကချောင်းကြီးမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးအဲ့ဒီချောင်းကြီးချောင်းကြီးတွေများတဲ့နေရာကမြင်းမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးအဲ့ဒီမြစ်တွေမြစ်တွေများတဲ့နေရာကပင်လည်းမသွားနိုင်ဘူးလားသွားနိုင်ပါဘူးဒီဒီနည်းနဲ့ပဲလေတို့စိတ်ဓာတ်တွေမှာမှန်ပါပါအဲ့ဒါအာသဝပဲလေ ဒီငွေပေါက်လေးတစ်ပေါက်တစ်ပေါက်ကြတာကိုမတားမိတဲ့အတွက်ထင်တယ်ဟိမှန်ပါပါဟင်အဲ့ဒီနာတစ်ပေါက်ခုနာတစ်ပေါက်ကြတာကအပေါက်ပေါက်တင်ညလာပြီအဲ့ကတပြီလုံးကကသူ့သွားတော့ဟိုမှာဟင်သူ့တိုင်းပြည်ရဲ့လက်ကောင်မှာအေယာဝရီရဲ့လို့ဖြစ်သွားတာထင်တယ်မှန်ပါပါဟင်အဲ့အေယာဝရီကို6နေ6နေရနေပြီးတော့သွားတော့ဟိုကြတော့ဘာတော့ပင်တော်ဝရောက်သွားတာထင်တယ်ဟောပင်လေကြီးဖြစ်သွားပြီကမမြင်လားမမြင်တို့ကြက်တစ်ဖက်လည်းဒီတိုင်းပဲအဲ့တော့ဒါကကြက်ပင်လေပြောတာလေတို့ကြက်ပင်လေတစ်ခုတော့ရှိမှာပါကျန်တာတို့မသားပါဘူး တပင်လေလောက်နဲ့ပြီးရောပေါ့အာတော်ရောပေါ့ဗျာခမများတို့တပင်လေလောက်ဆိုတော်ရောပေါ့ဗျာဟင်ဟင်မကဘူးတဲ့ဟိုဘာဖြစ်လို့တော့ကြက်ပင်လေတခုတည်းမဟုတ်ဘူးလားတို့ဒါလည်းဟုတ်ပြီဗျအဲ့တော့ကြက်ပင်လေတခုတည်းလားဝက်မက်ဝက်မှာဟော နားမှာကောဟောဗျာနွားမှာကောဘဲတွေ့တော့ကောအာပင်လေဒီဘလောက်များမယ်လဲဟင်ဟိုမှာတော့သမုဒ္ဒ၄သိန်းလို့ပြင်မှာတော့ပြောတာတို့မှာဘယ်နှသိန်းလောက်ရှိနေလဲမရှိပါနိုင်ပါဗျာဟုတ်ကလားဟဲ့မှန်ပါဗျာဟင်ဟင်ဒီမှာတော့တို့ဘာလို့၄ဓာသမုဒ္ဒရာတော့ပြောတာမဟုတ်လားမှန်ပါဗျာဟင်မြေကြီး၅သွဲတဲ့မြင့်ငယ်900တဲ့၄ဓာသမုဒ္ဒရာနဲ့စားရလို့ဆိုတာမဟုတ်လားမှန်ပါဗျာ တို့လည်း၄ခုလောက်တော့ပေါ့ဟဲ့ဟောဗျာပြီးကြတဲ့ဘူကကိုဖေးလိုက်ပင်လေလဲပါအောင်မှတင်ပါပါဗျာဟုတ်ကိုငါဟောပါပါဗျာကိုဟာဒီဟာလေးတွေဟိပါပါဗျာအေးပင်လေငယ်လေးတွေလည်းတော်တော်များမှတင်လေမှန်ပါဗျာဟင်ကြည့်သေးလားလို့ပင်လေလေးတွေမှန်ပါဗျာဖေးလေးကလည်းတလေပြီးတလေတင်တယ်နောက်ကတော့ကြတာလည်းပင်လေမှမသိဘူးခြေကပင်လေတော့မှမလည်းမသိသေးဘူးသူများတိုက်တာတွေတောက်လာတာလည်းဘယ်တော့မှမသိဘူးဟင်ဟိုကိုတိုက်လိုက်ရတာလည်းဘယ်တော့မှမသိဘူး တို့ဆေးလိပ်ပင်လဲကွာတော်တော်ကြီးမယ်ထင်လားကြီးပါဗျာဟင်ပင်လဲတိမ်လားပင်လဲနဲ့လားပင်လဲနဲ့ပါဗျာအဲ့တော့ပင်လဲတိမ်မဲထင်တာပဲလားဟင်ကံဟူရန်ပင်လဲလေးတော့တို့ရှိဦးမှာပါအကုန်လုံးပင်လဲနဲ့ကြီးတယ်လားအကုန်လုံးပင်လဲနဲ့ကြီးတယ်ပါဗျာဟုတ်ကလားမှန်ပါဗျာအဲ့တို့ကပင်လဲတိမ်လေးတွေကြီးတယ်ထင်လားဟင်အဲ့တော့အပြင်မှာရှိတဲ့ရုပ်ပင်လေကတော့တို့သမုဒ္ဒလေးသင်းပင်လေကြီးလေးခုပဲရှိတယ်မှန်ပါဗျာတို့နံပင်လေကတော့ကတော့ဘူးမကတော့ပါဗျာဟင်ကတော့ဘူးလားဟင် တို့တွေအဲ့ဒါအာသဝဩဃဆိုတာစာထဲမဟုတ်ဘူးတို့တကယ်လုံနေတာမှန်ပါပါဗျာဟင်စာထဲထင်မနေနဲ့မှန်ပါပါဗျာဟင်ဟင်အဲ့တော့တို့ဒီအာသဝရေပြီးเจ้าကတခါတရံတော့ရေရေပြီးတတ်မှထင်ပါလေအများအောင်စီးမှမဟုတ်ကြလားဗျာတတ်တဲ့အခါရှိဦးမှာပါဗျာဒါစီးတဲ့အခါလေးတတ်မှာဗျာဟုတ်ပါမဘယ်တော့မှဒါစီးပါလိမ့်မလို့ခါတရံလေးတော့ဒါစီးပြီးကြပါဗျာဟုတ်လားသမုဒ္ဒာကြီးကိုခင်ဗျာခဲလေးတစ်လုံးပြစ်ချလိုက်တော့ဟင်တတ်ရောပေါ့လေအဲ့တော့လည်းမတတ်ပါဗျာ ခဏဘယ်ဟာကြီးနဲ့ပြည့်ထားအောင်ကိုဟိုကသမုဒ္ဒရာကြီးကိုဂဲလေးတစ်လုံးပြည့်ချကြည့်တာဒီမှာတန်းလောက်ပါတယ်ဟဲ့ဒီလောက်ဆိုမတန်းပါဘူးဟာဟုတ်ကလားဟဲ့ဟင်ဟင်ဘယ်မလို့တို့မှာဘယ်ချိန်မှနာဘူးဗျာဟင်ကံရှင်တတရားလည်းငွေကြေးရသေးသေးဗျာခန္ဓာကိုယ်တည်းတဖော်ပါတည်းထင်တယ်မှန်ပါဗျာဟင်စိတ်ကလည်းဒီတိုင်းပဲဥရဝလည်းဒီတိုင်းပဲအာဟာရလည်းဒီတိုင်းပဲအဲ့ဒီတိုင်းလူတဲ့ရှိတယ်သွေးလှုပ်ရှားမှုတိုင်းဒီအစွဲဆိုတဲ့ဥပါဒဏ်ကလည်းဒီတိုင်းပဲရှိနေတယ်ဟင်ဒါမှမဟုတ်မြင်တာနဲ့ချက်ချင်း လိုချင်တာတင်ဟဲ့ကြားတာနဲ့ချက်ချင်းလိုချင်တာမှန်ပါဗျာဟင်အဲ့ဒါတို့ယူပြီးကြောင်းနေမဟုတ်လားမှန်ပါဗျာဟင်အမြဲတမ်းလားနားတဲ့အချိန်မရှိဘူးတို့လူသားအိတ်ချင်းအိတ်မအာတော့မအိတ်ဘူးမှန်ပါဗျာဟင်အိတ်ဘူးဗျာဒါတို့ဖြစ်နေကြတာလေဟင်အဲ့ဒါလေးတွေတို့ဒီလောက်များတော့လေနိုင်လောက်ဖရာမရှိပါဘူးဒီတိုင်းပဲနေလိုက်ရင်ကောင်းမလားပင်ကိုလို့လေတို့ဘာတွေနဲ့တို့အသက်နဲ့ဆိုရင်တော့ပင်မန်းမယ်ဒီတိုင်းလေးတာတာလေးနေလိုက်ရင်ပြီးရောတယ် ဟင်ဒီလောက်ကြီးများလားခင်ဗျားကဘယ်လိုလုပ်ပဲမလို့ဟင်ဟင်ဒီလောက်ကြီးများလို့တော့တတ်နိုင်ဘယ်လိုလုပ်ဒီတိုင်းပဲလက်မှန်ချမလားကိုကလာဟဲ့ဟင်ဖို့ဘယ်နဲ့တော့ဒီလောက်ကြီးများတော့လေအာသွားတွေများနေကဲလေးရတဲ့တလုံးကြတလုံးစားဟင်ဘယ်နဲ့တော့ဟဲ့တို့ဖို့မလုပ်တော့ဘူးဟင်ဟင်ဟင်အာသွားတွေလည်းများကြီးစိတ်တွေဆွဲတွေ နားတယ်လည်းမကြည့်ဘူးအဲမိုးကကောပြတ်ကြလားဟိမပြတ်ပါဘူးအာယုန်လည်းတဖို့ပဲကြာတုံးပဲဘယ်တော့မှပြတ်မှာမဟုတ်ဘူးအာယုန်ဘက်ကလည်းဟုတ်ကလားဟိမှန်ပါဗျာမိုးကလည်းမဆဲဘူးဗျာဟင်အဲ့ဒီမိုးမဆဲတဲ့အတိုင်းအာယုန်တိုက်ခိုက်တော့လောက်ဗျာဒုဘက်ကလည်းယူစီကြောင်းနေရလဲငင်းထားနဲ့မမြင်လိုက်နဲ့လိုချင်နေပြီလိုချင်တာမဟုတ်မလိုချင်တာပဲဟုတ်ကဲ့ပါမှာပဲလူယောဂနဲ့ဝူတော့တာပါမှာပဲကဲဒီတိုင်းကြီးနေကြဘာဖြစ်လို့တော့နိုင်မမနိုင်တော့တာဟင် အေးတမဗျာတဲ့အေးဒီတိုင်းမနေလိုက်ကြတာပေါ့ပဲဟင်အဲ့တော့တို့ပါတော့ဟိုနွားကြားဆွဲပြီတဲ့သူတို့ပြောရထင်တယ်မှန်ပါဗျာအဲ့တော့ဒီနွားကြီးကပိတ္တာချင်းပေါင်း100 300ရှိတာပဲကွကြားကအကောင်လေးဘယ်လောက်ရှိတော့လောက်မှမရှိပါဗျာဟင်နွားနဲ့ကြားလေဘသူကပိတ္တာချင်းရှိတော့မှန်ပါဗျာဘသူကအာကြည့်တော့မှန်ပါဗျာအာကြည့်တာပဲ အဲ့ဒါကိုဒီနွားကိုကြားဆွဲတယ်ဆိုတာဟုတ်သလားဟုတ်ကလားဟောတို့ပါတော့ဟိုနွားတွေ့ပြီဆိုပါတော့ပထမတခါလဲကြားရက်ကောင်းကိုကြိုက်တာမှန်ပါဗျာငအုံဟာမျိုးကိုကြိုက်တာမှန်ပါငင်းနိုင်ငင်းနိုင်ကိုကြိုက်ထားတာငင်းနိုင်ဟုတ်တယ်နဲ့မှန်ပါဗျာဟင်အဲငင်းနိုင်ကြိုက်ထားတာကြိုက်ပြီးတော့ကို तू ကဒီကောင်ကြီး तू ပဲချင်နေမှမလဲအဲ့တော့ तू စမ်းမဲ့တောအုပ်ဟင်လူချင်းတဲ့နေရာရောက်အောင်အဲငအုံလေးကိုကြိုက်ပြီးတော့ကို အော်သွားတာအဲ့တော့ကြားအောင်နွားကဒီနှုံငင်နိုင်လေးကိုကြိုက်ထားတာလေးကိုမခံနိုင်တော့သာသာလေးမေ့လိုက်သွားဟင်အဲ့ဒါကိုနွားကြားချီတယ်လို့ပြောတာဟုတ်ကဲ့မှန်ပါဗျာဟင်ဟင်ဒီနှုံလေးကိုကြိုက်ထားတာတခါတည်းနွားကဟိုမသွားခြင်းလို့ပေးနေတယ်ကြားပါတော့တော့နှုံလေးနင်းနေလေးဟုတ်လေတူတာအဲ့တော့မခံနိုင်တော့သာသာလေးပါသွားအဲ့ဝါရမြန်တော့ကျတော့တခါနွားကမလိုက်ချင်ဘူးမလိုက်ချင်တော့ပေးနေတယ်အဲ့တော့ဟောကြားက တခါနာနာလေးဆွဲလေးနဲ့ထောက်ဟင်အဲ့တော့မခံနိုင်ဘူးမခံနိုင်တော့လိုက်တင်လေးလိုက်သွားဒါနဲ့တော့ဦးထဲလည်းရောက်အောင်ရောလူလည်းချင်းမိဒီနေရာမှာတေချာပေါက်နေရာကြမှာအပီကြိုက်ပြီးတော့စားတာအဲ့ဒါနွားကြားချီတယ်လို့ပြောတာအဲ့တော့ကြားချီတာလားကြားနောက်ကိုသူ့ဟာသူအလိုလိုက်လိုက်သွားတာလားကြားနောက်ကိုသူ့ဟာသူလိုက်လိုက်တာပါဗျာသူ့အာသွားတာဟောကြားနောက်ကိုလူလိုက်သွားတာပါဗျာဟုတ်ကလားဟဲ့မှန်ပါဗျာဟင်ဟုတ်ကလားဟဲ့ဟင် ဟင်ဥမာမဲ့ဆာလောင်မသိပေါ်လာပြီဒါလေးကိုသီးမခံနိုင်တဲ့အတွက်ထင်တယ်မှန်ပါဗျာဟဲ့ဒါဒါလေးလိုက်သွားအဲစိတ်ကူးထဲမှာခရင်းကျင်လာပြီးနေကြက်သားလေးမစားရတာများကြာဟင်ဟင်ဘယ်လိုဒါဒါလေးလိုက်သွားမှန်ပါဗျာမစားနဲ့သင်စားပေါ့များပြီဘယ်နှခါများတားတော့မစားပါဘူးဟင်စားခဲ့တဲ့ထားပေါ့များပြီဟင်ညင်ဆွဲရကြီးတာပြီတော်တော့ဘယ်နှခါများကလန်ကဆန်လောက်တော့ဒါဒါလေးလိုက်သွားဟုတ်တယ်မဟင်ဟင် ဟင်အဲ့တို့လည်းတာလာလေးလိုက်တယ်လုံးစားပဲယုံနိုင်ရင်ခုယုံခုပြတ်တယ်မှန်ပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့ရည်ပြီးချောင်းကြီးကိုသမုဒ္ဒရာကြီးဒီလောက်ဖြစ်နေဒီသမုဒ္ဒရာရဲ့မူရင်းနေဘယ်သူတော့မြစ်ကလာတာတယ်နဲ့ဟဲ့မှန်ပါဗျာမြစ်မရှိဘဲနဲ့ဒီသမုဒ္ဒရာဖြစ်နိုင်သလားမဖြစ်နိုင်ပါဘူးဒါမြစ်ရှိလို့သမုဒ္ဒရာဖြစ်တာပဲဟင်အဲ့တော့ဒီမြစ်ကတော့ချောင်းရှိလို့ဖြစ်တာမဟုတ်ဘူးလားမှန်ပါဗျာဟုတ်ကလားဟဲ့မှန်ပါဗျာချောင်းမရှိဘဲနဲ့ဒီ မြစ်ဆိုတာဖြေဦးထုံးစံရှိသလားမရှိပါဘူးရှိပါဘူးဗျာညောဒီချောင်းကတော့မြောင်းရှိလို့ဖြစ်တာမဟုတ်လားမှန်ပါဗျာဒါမြောင်းရှိလို့ဖြစ်တာပဲမြောင်းမကြည့်ပဲချောင်းဖြစ်နေမှာမလဲဟုတ်ကလားဟင်အဲ့တော့ဒီမြောင်းကတော့အပေါ်အမြင့်ရှိလို့ဖြစ်တာမဟုတ်ဘူးလားမှန်ပါဗျာအမြင့်ရှိလို့စီးကြလာတာလေမှန်ပါဗျာဟင်အဲ့တော့ဒီအမြင့်နေရာကဖြစ်တာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့ဒီအမြင့်နေရာမှာကောဟိုကဟိုတို့မိုးအဆင်မပြတ်ရွာလို့မဟုတ်ဘူးလားမှန်ပါဗျာအဲ့တော့မိုးရေပေါက်တစ်ခါကြဒီနေရာကစင်းတစ်ခါဆယ်လို့ရှိရင် အဲ့ဒီမြောင်းမကောနိုင်ဘူးလားကောနိုင်ပါဗျာမြောင်းကောရင်ချောင်းကောမပေါက်နိုင်ပါဗျာဟင်ချောင်းကောရင်မြစ်ကောမပြတ်နိုင်ပါဗျာအဲ့မြစ်ကောရင်ပင်လယ်ကောမပြတ်နိုင်ပါဗျာပင်လယ်လည်းပင်လယ်ဟိုပင်လယ်နဲ့ကနေပင်လယ်တွင်ဖြစ်မှာပေါ့မှန်ပါဗျာအဲ့ပင်လယ်တွင်ကနေနောက်ပင်လယ်ခမ်းဖြစ်မှာပေါ့နောက်ကျုံးပေါ်မှာပေါ့ဒါပဲမဟုတ်ဘူးလားမှန်ပါဗျာဒီလိုဆိုတော့ပဲနေတော့ဒီလိုတော့လွယ်ပါဗျာဟုတ်ကလားအဲလွယ်ရင်လွယ်တာထားတော့ခင်ဗျာဟင်ရွတ်မလားလွယ်မလားလွယ်ပါဗျာဟုတ်ကလား လွယ်တယ်ဆိုရင်တော့သူလွယ်ထားတော့မလဲတူပါတယ်ရွက်မယ်မထင်ပါဘူးခင်ဗျာဆမ်းမလားရွက်မလားလွယ်မလားခင်ဗျာဟင်ဟုတ်ကြမေးလို့မရဘူးခင်ဗျာစကားတည်းခင်ဗျာပဲဟင်ဟင်လွယ်တာဟဲ့လွယ်တာတော့ဘေးချိတ်ထားတာဘေးချိတ်ထားတာဟင်ဟင်ဟုတ်ကလားတော့ဘဲကဟုတ်မှာတော့ဖဲဟင်ရွက်ထားနေမှမတူပဲနဲ့ဟင်အဲ့တော့တို့မှလည်းကိုကမိုးရီပေါက်ကအမြဲမပြအာယုံတွေတိုက်နေတယ် ဟင်အဲ့တော့ကြက်ကိုမြင်တယ်မြင်တဲ့နေရာတွေကတားလိုက်လို့ရှင်ဟိုတွေးပေါ်နိုင်မလားမပေါ်နိုင်ပါဗျာပေါ်နိုင်အဲတခါမှရင်တခါတွေးပြောက်မဟိဒီလိုဆိုဒီအစွဲနာနေတဲ့တွေးဒီတဖြည်းဖြည်းနဲ့မင်းမသွားနိုင်ဘူးလားမင်းသွားနိုင်ပါဗျာအေးလေအဲ့ဒါအသွားတာနေပဲဟင်မြင်တိုင်းမြင်တိုင်းလေအဲ့လိုပဲကြက်သားလို့ကြားလိုက်ဟင်သုံးမို့ကြက်ရဲ့အော်တန်လေးကြားလိုက်ဟင်သုံးမို့ကြက်တိုင်းချစ်တယ်ဆိုတဲ့အိမ်ငါပြောတာလေးကြားလိုက် ကြားတိုင်းကြားတိုင်းအဲ့ဒီနေရာလေးကိုအဆက်မပြတ်သူကမိုးရွာနေဒီနေရာအဆက်မပြတ်ဒီနေရာလေးကစင်းဆယ်နေရောဟင်ဟိုအစွဲနာနေတာတွေကကြောက်မသွားနိုင်ဘူးလားကြောက်ပါနိုင်ပါလေဗျာအတွေးလေးတွေမှင်းနိုင်ပြီကောတော့မှာကောတော့မှာဒီတိုင်းသာလုပ်စမ်းဟင်ကျက်နံ့ရလို့ဖြစ်စေတို့မို့ချက်ထားတဲ့ဟင်းနံ့ရလို့ဖြစ်စေနန်နိုင်နန်နိုင်တာနန်တယ်လို့မှတ်လိုက်လို့ရှိရင်ဟောဒီနာလေးမှာပြမသွားနိုင်ဘူးလားပြနိုင်ပါဗျာနန်နာနာယုံနဲ့ပြသွားမှာပေါ့ ဒီလိုဆိုတွေးတရားရှိဦးမလားဟိမရှိပါဘူးဒီလိုဆိုအစွဲနာတာတွေဟာတွေးရတာမှိမသွားနိုင်ဘူးလားမှိမသွားနိုင်ပါဘူးတို့မဟုတ်ချက်ဖတ်ကိုဟိုအသားဖတ်ကိုပဲကင်ကင်ဟင်းဖတ်ကိုပဲကင်ကင်ကင်လို့ကင်နိုင်ကင်နိုင်မှတ်တယ်ဆိုရင်ချက်ဆိုတဲ့တွေးဝင်နိုင်သေးသလားဝင်ပါပါဟင်ကင်နာပြီးကင်တဲ့နေရာတွေတို့ရမသွားဘူးလားဟိရသွားပါဘူးအဲရသွားတယ်ဆိုရင်ဒီနေရာကတွေးကြင်ရအောင်မလားဟိမရပါဘူးဒီလိုဆိုအစွဲနာနေတာတွေကတွေးရတာမှိမသွားနိုင်ဘူးလားမှိမသွားနိုင်ပါဘူးဟင်စားတဲ့နေရာလဲတို့ဝါလိုက်ပြီကွယ် အဲ့ဒီဝါနေတဲ့အချိန်ကိုဝါလို့ဝါတယ်လို့မှတ်လိုက်ရင်ဝါတာဝါတဲ့နေရာတွေရမသွားနိုင်ဘူးလားရပါပါဟင်ကြက်ဆိုတဲ့အတွေ့ဝင်နိုင်သေးလားဝင်နိုင်ပါဗျာအဲကြက်မှမဝင်ကောင်းတယ်ဆိုဤပြီးအောင်မလားမကြည့်ပါဘူးဗျာကောင်းတယ်ဆိုတဲ့မစည်းနိုင်တော့ဘူးဟုတ်ကလားမှန်ပါဗျာဟင်ဝါတာဝါတဲ့နေရာလိုက်တာလေကြက်ဆိုတာကောပေါ်မလားမပေါ်ပါဘူးဟောကြက်ဆိုတာရင်ပေါ်တော့ကောပြီဒီနေ့တော့ပေါ်ပါဗျာဟင်အဲ့တော့ခြူတာတော့စားမှာပေါ့ကွကြက်ကလေးလောက်ကိုပယ်လိုက်တာပဲမှန်ပါဗျာ ဟင်ခြူတဲ့ယူစည်းကြောင်းနဲ့ကျဲယူစည်းကြောင်းကပုံများတယ်များပါဗျာဟင်ဟင်ဟင်အော်ခြူတာကတော့ဟိုခြူတာလေးဝါကွယ်ခြူတာလေးတစ်ခါဝါရင်ခြူမှန်းတစ်ခါသိတယ်နဲ့မှန်ပါဗျာခြူတာလေးရှားပါကကုန်းရင်ခြူတာရှိသေးလားမရှိပါဘူးဗျာအေးသူကသူကတကယ်ရှိတဲ့ပစ္စည်းတို့မြည်တယ်အာနိစ္စမျိုးခရထမျိုးမဟုတ်ဘူးလားမှန်ပါဗျာအဲ့တော့ဒီချိုးရင်မတ်တနဲ့ဆိုင်းရင်မတ်တနဲ့သူကုန်ခန်းသွားတာတယ်နိမှန်ပါဗျာဒီနေရာမှာတင်သူ ခန်းချောက်သွားပြီဟင်သွားတော့ဟိုကျဲဆိုတာကရှိလဲရှိတာလည်းမဟုတ်ဖ ೇನೆ ဘယ်တော့ကုန်မလို့မကုန်ပါဗျာဟင်တို့ငါးနှစ်သားငါးနှစ်သမီးလောက်ကစားခဲ့တာတွေကကုန်မလားမကုန်ပါဗျာအဲ့သူကကုန်တဲ့မျိုးမမဟုတ်ပဲကျဲဆိုတာရှိမှမရှိပဲနဲ့ဟင်ရှိတာကချက်ချင်းကုန်တယ်ရှိတဲ့နေရာပဲစားလို့ရှိရင်တို့ပြတ်တယ်ကွအဲ့ကျက်ဆိုတဲ့မရှိတာကြီးဆွဲထားတာကဘယ်တော့မှပြတ်မပြတ်ပါဗျာဟင်ဟင်ဟင်အဲ့တော့ဒီမရတဲ့ကြက်ကိုတို့သွားသားနာတယ် ရတဲ့ချူတာစိုက်ရင်ပြတ်တယ်မှန်ပါဗျာဟင်အဲ့တော့မရှိတာကြီးသွားပြီးတော့ကြက်ကြက်ကြက်ကြက်ဆိုတော့ဒီကြက်ကပဲတော့ဖြစ်ဖြစ်ဒီတိုင်းနေတော့မှာအဲ့တော့ဝန်းထဲမှာတို့ပါတော့မွေးထားတဲ့ကြက်ကြက်ချန်ကြီးကကြက်ဘယ်နှကောင်ဖြုတ်ဟင်ရေတွက်နေမှာပဲအပြင်ကကြက်မြင်တာနဲ့တွန်းမိထင်တယ်တွန်းပါဗျာဟုတ်ကဲ့ဟိုတို့ဘာထဲမှာဝက်ဆွဲနဲ့မွေးထားတော့ဝက်ချန်ကြီးရောဝက်ကဘယ်နှကောင်ဖြုတ်မြင်နိုင်ပါဗျာအပြင်ကမြင်ထားတဲ့ဘယ်နဲ့တော့သူ့ဖော်လာတော့ခါဩတာဩတာပါဗျာဟင်ကြားထားနေတဲ့အဲ ခြံအောင်ဝက်တွေကမနေဘူးရအော်မသူ့ခြံအောင်ကျွတ်ဟိုကြက်တွေလည်းအများကြီးပြအဲ့ဒါတို့စားလို့မရတဲ့ဟာကိုစားပြီးတော့စွဲနေတာတည်းကြီးတယ်စားလို့ရတဲ့အချို့ကတော့ဟောကုန်တတ်တဲ့ခန္ဓာတဲ့မျိုးမဟုတ်ဒီနေရာကုန်ဒီနေရာခန်းသွားဗျအဲ့တော့တို့ဒီကြက်ဆိုတာလေးကိုမြင်ရတာလည်းမှတ်လိုက်လို့မြင်နဲ့မြင်တာနဲ့ရသွားမယ်ကြားရတာမှတ်လိုက်ရင်လည်းကြားတာကြားတာနဲ့ရသွားမယ်အဲနာနာလေးမှတ်လိုက်ရင်လည်းနာနာနာနဲ့နေရာနဲ့ရသွားမယ် ထိရင်လည်းထိတဲ့နေရာလေးရသွားမယ်ဝါရင်လည်းဝါတာလေးရသွားမယ်ဆိုရင်တို့အစွဲနာနေတာလေးတွေကတွေးအတွေးလေးတွေမှတည်းမေးမသွားနိုင်ဘူးလားမေးသွားနိုင်ပါဗျာဒီလိုဆိုဘယ်နဲ့တော့မြောင်းကောလို့မြောင်းမရှိရင်ချောင်းတိမ်မှာပေါ့မှန်ပါဗျာဟင်ချောင်းပြောက်ရင်မြစ်ကဟောမရောက်နိုင်ပါဗျာဟင်အမြစ်ပြောက်ရင်ပင်လေဟောဟိပင်တော့ပြောက်မှာကဲလွယ်လွယ်လေးဟုတ်သားလွယ်ထားရုံပဲမဟုတ်လားလွယ်လွယ်လေးပဲမဟုတ်လားဟင် အဲ့လွယ်ထားရုံပဲပေါ့ဟမ်အဲ့လွယ်ရင်လွယ်တယ်ဗျမလွယ်လို့မလွယ်တာအဲ့တော့တို့သွားနေတဲ့တန်တရာနောင်ကလည်းဒီအာတဝနဲ့သွားတာဟမ်ရှေ့သွားမှလည်းအဲ့ဒီအာတဝစီကြောင်းတိုင်းသွားမှာအဲ့ဒါခုနကအာယုံအတိုက်တွေတဖြောင်းဖြောင်းကြာတိုင်းကြာတိုင်းဟုတ်ကလားအလူယောကလူချင်းနဲ့ကိုကြိုက်တာတွေ့တယ်လေကိုမကြိုက်တာတွေ့တော့ကိုဒီဟာလေးကိုမကြိုက်ဘူးလို့ဆွဲထားရင်ဝိရောဓဖန့်ကျင်နေတယ်ထင်တယ်ဒါလေးနှစ်ခုကိုတို့တတိနဲ့မဖြတ်တော့ခဲ့လို့ဒီလောက်ထိကြာတာမှန်ပါပါဗျာ ဖြတ်တော့နိုင်ရင်ဒီနေရာဖြောက်ဒီနေရာမှာတင်ကုန်တယ်ဗျဟင်ဘယ်လိုဒီလိုဆိုပင်လေကြီးဘယ်တော့ကုန်အောင်ပက်ဟင်ကျက်ပင်လေကြီးကိုဘယ်တော့ခံအောင်ပက်မှာတော့ဘယ်တော့ခံမှာတော့တရက်လောက်ပက်ရင်တော့ခံတော့ပါနှစ်ရက်လောက်လေနှစ်ရက်လောက်ပက်မယ်တစ်လလောက်ပက်မယ်ဟင်တစ်နှစ်လောက်ပက်ဟိအာဒီလိုဆိုလဲလုံမနေပါနဲ့သမီးအားခံမှာမဟုတ်ဘဲနဲ့ဟင်ပင်မယုံနေမှာပါလား ဟင်ဒီတိုင်းသုတ်တုတ်ပြီးမယုံမဲနေမှာပေါ့ဟင်တို့ဘက်ကဟိုဘက်ကဟိုအာယုန်တွေကဆက်မပြကြရနာကိုတို့ဘက်ကတတိဆက်မပြမှတ်လို့ရှိရင်ကြောက်မလားကွယ်မကြောက်ပါဘူးတို့မိုးရွာတယ်တင်တယ်ဟေ့အပြင်မှာဟုတ်ကလားဒီမှာအမိုးနဲ့မိုးထားလို့ရှိရင်ဒီထဲမှာမိုးကြမလားမကြပါဘူးဒီလိုဆိုဒီမှာမြောင်းဖြစ်မလားမဖြစ်ပါဘူးစီးမလားမစီးပါဘူးအဲ့တော့သူဘယ်လောက်ကြနေနေကွယ်ထီးမိုးထားတယ်လို့ပေါ့ကိုယ်တတိလေးအများရန်ကိုယ်စိတ်မိုးထားရင်ဟော ဟင်အဲ့တော့ဒီထီရဘယ်တော့မို့ဘယ်တော့တုံတုံလဲလဲမို့မှာဟင်ဟင်ဟင်ဟင်မိုးမိန်ကမိုးခေါင်းနဲ့နေနာရှိလို့လားဟောဗျာဖိုးစွာနဲ့နေမှာမိုးမယ်ဆိုမိုးခေါင်းနာတဲ့ရှိလို့လားဟင်ဟင်ဘယ်အာယုံမှမတိုက်လေကတော့တော်ဟောနဲ့တိုက်နေမှာဟင်အပြင်လဲကြည့်တောတောင်ငါတယောက်ထဲမို့ကြည့်တစ်ပင်နဲ့သွားတိုက်တစ်ပင်နဲ့တိုက်မိမှာပဲဟင်တမဲအာယုံနဲ့တိုက်မှာပဲ etto 冇扛记录了？路啦？冇去嘛？诶，冇去跑步呀？诶，etto 冇看到老几扛的啦？嗯嗯，etto 冇睇老高那周天也陪我操，可比白着操马龙妹的，冇话，冇扛你，冇扛龙波，诶，冇扛龙波，冇养嘛操妹子咯，我冇没养乌波，我那没没油，我那冇养嘛操没子咯，我白冇扛你俩波，诶？ အာယုန်နဲ့အဆက်မပြတ်ကြနေတာမိုးခေါင်သလားသမီးဟာဟင်မိုးမရတဲ့အချိန်များရှိလားမရှိပါဘူး။တိုင်ထီရပဲတော့ဆောင်း။ကိုချင်းကသာဆောင်းပါပါ။မိုးရွာမှဆိုမလားလို့ဟင်အဲ့တို့အပမာရတတိအမြဲတူရဒီလိုလုပ်နေရမှာမဟုတ်ဘူးလားမှန်ပါပါဒီလိုဆိုရင်မှတ်တိုင်းမှတ်တိုင်းဟိုကဘလောက်ပဲအာယုန်နေများမြင်နေမှတ်နေမှတ်နေအဟောင်းကလည်းမတွေးတာဘူးထင်တယ်မှန်ပါဗျာအဲအစ်စ်ကလည်းမတွေးတာဘူးထင်တယ်မတွေးတာပါအဲ့တော့ဒီအဟောင်းကိုအစ်စ်ကမဆက်ရင်ဒီဟာဘယ်တော့မှအညုံမတက်နိုင်ဘူးမှန်ပါဗျာဟင် ဘယ်တော့မှတို့လက်ငုပ်ကနေပြီးအညွတ်မတက်နိုင်ဘူးဒီလိုဆိုတဖြည်းဖြည်းနဲ့တင်ရင်ကောခြင်းမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးအေးအဲ့ဒါအာတဝကိုဖျားကြည့်သွားပြီဣဒာမေပုံညာလုံးမနေနဲ့ဟင်ဟင်အဲ့တော့တို့အာယုံဘယ်အာယုံခံစားခံစားသက်ရှိဖြစ်ဖြစ်သက်မဲ့ဖြစ်ဖြစ်ကြိုက်တာနဲ့တွေ့တွေ့မကြိုက်တာနဲ့တွေ့တွေ့ဒီတတိလေးနဲ့ကိုယ်စိတ်ကလေးကိုထီဆောင်ပေးနေရမှာတယ်လေမှန်ပါဗျာဟင်ထီဆောင်လို့အရေးရှိရင်ဒီမိုးဒီထီကိုမတိုးနိုင်ဒီအောက်မှာဒါမကျိုးပါဘူး ပြောပါဗျာဟင်စီချောင်းဆိုတာမပေါ်နိုင်ဘူးမှန်ပါဗျာတို့အဲလိုအာထုဝမှာဗျာအဲ့တော့ဤဓာမေပုံညာအာတဝက်ခရံလို့တို့တောင်းယူရမှာလားလှုပ်ယူရမှာလားအေးအဲ့ဒါအာတော်တရား၄ပါးကုံရင်ခန်းရင်ဒီဒီတတိနဲ့မှချင်းကလွဲလို့တခြားမရှိဘူးဟုတ်ကလားမှန်ပါဗျာအဲ့တော့အာတဝကုံရင်ခန်းရင်ဒီတိုင်းအာထိုး မှန်ပါဗျာအေးကဲတော်ကြရောပါလားသာသာသာသာ